ခန်းကြီးနှင့်အငယ်1မှ30ဖြစ်စည်းသောသူသည်တင့်ရှိသို့ရောက်လာပြီးတင်းရဲလိုက်ကိုတတိပြုလောလမ်းကိုစောင့်လော ကိုခါကိုခိုင်ခန့်စေလောကြက်ကြက်အာယူလောအကြောင်းမူကားသာဝရဖျားသည်ဣဒရေလ၏ဘုံကဲ့သို့ယာကုပ်၏ဘုံကို ပြုပြင်တော်မူ၏တုတ်တင်သောသူတို့သည်ယာကုပ်အမျိုးကိုတုတ်တင်၍သူ၏အခက်လက်တို့ကိုပယ်ရှင်းကြပြီ သူရဲတို့သည်ဏီသောဒိုင်းလွှားကိုဆောင်၍ဏီသောအဝတ်ကိုဝတ်ကြ၏ခင်းကျင်းသောနေ့၌ယထာတို့သည်တန်လက်နှင့်နှင့်တောက်ပ၍လှန်တန်တို့သည်အလွန်လှုပ်ရှားကြ၏ယထာတို့သည်လမ်း၌ဟုံဟုံမြည်၍လမ်းမတို့၌တောင်မြောက်ပြေးကြ၏မိရှုအစင်းအယောင်ရှိ၍လျှက်စစ်ကဲ့သို့ပြေးကြ၏စစ်သူရဲတို့ကိုနှိုးဆော်တော်မူ၏သူတို့သည်ခြီးသွားစဉ် သူတစ်ပါးကိုတွန်းချကြ၏မြို့ရိုးသို့အလျင်အမြန်သွား၍ပြတ်အိုးတို့ကိုပြင်ဆင်ကြ၏မြစ်တကားပွင့်လျက်နန်းတော်သည်ကွယ်ပြောက်၏နိနဝေသူတို့သမီးကိုအဝတ်ချွေ၍ထုတ်ရ၏အပြိုတော်တို့သည်ဂျိုးကဲ့သို့ကူ၍ရင်ဘတ်ကိုတီးလျက်လိုက်ရကြ၏ရှေးကာလမှစ၍နိနဝေမြို့သည် ရေကန်ကဲ့သို့ဖြစ်၏ ယခုမူကားရေတို့သည်စီးထွက်ကြ၏ရက်ကြရက်ကြဟုဟစ်တော်လဲအဘယ်သူမျှပြန်၍မကြည့်ငွေကိုလူယူကြရွှေကိုလည်းလူယူကြနှစ်သက်ဖွယ်သောတစားများကိုရွှေတိုက်တော်ထဲကထုတ်၍မကုန်နိုင်မြို့တော်သည်ဟင်းလင်းနေရ၏ဥစ္စာမရှိလူစိတ်ညံလျက်ဖြစ်၏မြို့သားအပေါင်းတို့သည်စိတ်ပြက်လျက်ဒူးရင်ထိကြိုက်လျက်အလွန်ခါကြိုက်လျက် မျက်နှာမဲလျက်ရှိကြ၏အငယ်7မှ73ရှင်သည်နေရာအရရှင်သည်ပြူစားရအရရှင်သည်ရှင်သည်မှရှင်သည်ကလေးတို့သည်အဘယ်သူမျှမကြောက်စေဘဲကျင်လျက်အရက်သည်အဘယ်မှရှိသနည်းရှင်သည်သည်တားငယ်များဖို့ကြိုက်ဖြက်လျက်ရှင်သေးမတို့လေပင်ကိုညှစ်လျက်လူယူဖြစ်စည်းသော အကောင်များကို ဆောင်ခဲ့၍မိမိမိကိုရာတွင်းတို့ကို ပြည့်စေတတ်၏။ကောင်းကင်ဘုရားအရှင်ဒါရဖျားမိန်တော်မူသည်ကားတင့်တစ်ဖက်၌ငါနေ၏။တင်ဤယထာတို့ကိုမိโกထဲမှမိရှုမည်။တင်ဤခြင်သေးပြို့တို့ကိုဓာဖြင့်ဖျက်ဆီးမည်။တင်လူယူသောဥစ္စာကို မြေကြီးမှပယ်ရှင်းမည်။တင်ဤတန်တမန်တို့စကားတန်ကို နောက်တဖန်အဘဲသူမျှမကြားရ။